ဓမ္မရာဇဝင်တတိယဆောင်ခန်းကြီး1အငယ်1မှ4ဒါဝိမင်းကြီးသည် အသက်ကြီးရင်၍အိုသောအခါအဝတ်ခြုံ၍မနှွေးနိုင်တို့ဖြစ်၍ကျွန်တို့ကအသက်ပြိုသောကညာကိုအရှင်မင်းကြီးအဖို့ရှာပါရစေသူသည်မင်းကြီးကိုခစား၍ပြုစုပါစေ အရှင်မင်းကြီးကိုနှွေးစေခြင်းငှာရင်ဝင်တော်၌အိပ်ပါစေဟုလျှောက်ကြ၏ ထိုသို့နှင့်အညီအဆင်းလှသော အပျိုမကိုဣသရေလပြည်တရှောက်လုံးတွင်ရှာ၍၊ရှုနင်မြို့သူအဘိရှက်ကို တွေ့သဖြင့်အထံတော်သို့ဆောင်ခဲ့ကြ၏။ထိုမိန်းမသည် အလွန်အဆင်းလှ၏။ရှင်ဘုရင်ကိုလည်းလုပ်ကျွေးပြုစုလေ၏။သို့ရာတွင် ရှင်ဘုရင်သိမ်းတော်မမူ။ထိုနောက်၊ဟဂ္ဂိတ်သားအဒေါနိယသည် ရှင်ဘုရင်လုပ်မည်ဟုအကြံရှိလျက် ကိုကိုချီးမြှောက်၍ယထာများနှင့် မြင်းများကို၎င်းမိမိရှိ၌ပြည့်ရသော လူ90ကို၎င်း ပြင်ဆင်လေ၏ခမည်းတော်ကတင်သည်အပေကြောင့်ဤသို့ပြုသည်ဟု သူစိတ်နာအောင် တခါမျှမပြောစဘူးထိုသူသည်အစင်းလဲအလွန်လှ၏အဘရှလုံညီလဲဖြစ်၏သူသည်ဇေရုရသားယောဘယေဘရဟိအဗျာတာနှင့် တိုင်ပင်၍ သူတို့သည်အဒေါနိယဘက်မှနေကြ၏ယေဘရဟိဇာဒုယောယဒတာဘေနာယပရောဖက်နာသန်ရှိမိယေဤအစရှိသောဒါဝိဒ်၏မူကြီးမတ်ကြီးများမူကားအဒေါနိယဘက်သို့မဝင်ကြအဒေါနိယသည်အင်ယောဂေလမြို့နယ်အတွင်ဇောဟေလက်ကြောက်နားမှသိုးနွားမှဆ၍စူဖြိုးသောအကောင်တို့ကိုတတ်ပြီးလျှင် ရှင်ဘုရင်သားမိမိညီများနှင့်ရှင်ဘုရင်၏ကျွန်ယူဒလူများ အပေါင်းတို့ကို ခေါ်ဖိတ်လေ၏ပရောဖက်နာသန်ဘေနာယမူကြီးမကြီးမှစသောညီရှောလမုန်ကိုက မခေါ်မဖိတ်အငယ်7မှ20ထိုအခါနာသန်သည် ရှောလမုန်အမိဘာဒရှေဘထံသို့တွား၍ဟာဂိဤသားအဒေါနိယသည်ရှင်မြင်းလှုပ်ကြောင်းကိုကြားပြီလော တို့အရှင်ဒါဝိဒ်သည်မသိပါတကားယခုမှာသင်၏အသက်နှင့်ရှောလမုန်၏အသက်ကို ချမ်းသာစေခြင်းငှာကျွန်ုပ်သည်အကြံပေးပါရစေ။ဒါဝိဒ်မိကြီးထံသို့ဝင်၍အိုအရှင်မင်းကြီး ကိုရောကသင်၏သားရှောလမုန်သည်ငါအရာ၌စိုးဆံ၍နန်းထိုင်ရမည်ဟုကိုရောကျွန်မအားချိန်ဆိုတော်မူပြီးမဟုတ်လောတို့ဖြစ်လျင်အဒေါနိယသည်အဘဲကြောင့်စိုးဆံရပါသည်ဟုလျှောက်လော ထိုတို့အထံတော်၌လျှောက်စဉ်တွင်ကျွန်ုပ်ဝင်၍သင်၏စကားကို ထောက်မှမည်ဟု အကြံပေးသည့်အတိုင်းဘာသရှေဘသည် ရှင်မင်းရှိရာအခန်းထဲသို့ဝင်လေ၏ရှင်မင်းသည်အလွန်အို၍ ရှုနေမြို့သူအဘိရှက်သည်လှုပ်ကြွေးလျက်နေ၏ဘာသရှေပသည်ဥချ၍ရှင်မြင်အားရှိခိုးလျင် ရှင်မြင်ကအဘယ်အလိုရှိသနည်းဟု မေးတော်မူ၏ဘာသရှေပကလည်းကျွန်မသခင်ကိုရောကတင်ဤသားရှောလမုန်သည်ငါအရာ၌စိုးဆံ၍နန်းထိုင်ရမည်ဟု ကိုရောဤဖျားသခင်သာရဖျားကို တိုင်တည်၍ကိုရောကျွန်မအားကျိန်ဆိုတော်မူပြီးယခုမှအဒေါနိယသည်စိုးစံပါ၏ကိုရောအရှင်မင်းကြီးလည်းတည်တော်မမူအဒေါနိယသည်တိုးနွားမှဆက်၍ဆူဖြိုးသော အကောင်များတို့ကိုတတ်ပြီးလျှင် မင်းကြီးဤသားတော်အပေါင်းတို့နှင့်တကွယေပရောဟိတ်အပြာသားဘိုလ်ချုပ်မင်းယွာဘတို့ကိုခေါ်ဖိတ်ပါ၏ကိုရောကျွန်ရှောလမုန်ကိုကမခေါ်မဖိတ်ပါအိုအရှင်မင်းကြီးကျွန်မအရှင်မင်းကြီးအရာ၌စိုးဆံ၍အဘဲသူသည်နန်းထိုင်ရမည်ကိုမိန်တော်မူမည်ဟုဤဒေလအမျိုးသားအပေါင်းတို့သည်ကိုရော့ကို မျှော်ကြည့်လျက်နေကြပါ၏ အငယ်27မှ29သို့မဟုတ်ကျွန်မအရှင်မင်းကြီးသည်ဘိုးတော်ဘေးတော်တို့နှင့်အတူကျိန်းဆက်တော်မူသောအခါကျွန်တော်မနှင့်သားရှောလမုန်သည်ရာဇဝတ်ခံရသောသူ ဖြစ်ပါလိမ့်မည်ဟုလျှောက်လေ၏ထိုသောအထံတော်၌လျှောက်စဉ်တွင် ပရောဖက်နာသန်သည်ဝင်လျင်ပရောဖက်နာသန်လာပါသည်ဟုလျှောက်ကြ၏နာသန်သည်လည်းရှေ့တော်သို့ရောက်သောအခါဥချပြတ်ဝတ်လျက်အိုအရှင်မင်းကြီး ကိုရောကငါအရာ၌အဒေါနိယစိုးဆံ၍နန်းထိုင်ရမည်ဟု မိန်တော်မူသလောသူသည်ယနေ့ဆင်းသွား၍စူပြိုးသောတိုးနွားများတို့ကိုတတ်ပြီးလင်မင်းကြီး၏သားတော်အပေါင်းတို့ကို၎င်းဘူများနှင့်ယေပရောဟိတ်အပြာသားကို၎င်းခေါ်ဖိတ်ပါပြီ သူတို့သည်အဒေါနိယရှေ့မှာစားသောက်လျက်၊အဒေါနိယမင်းကြီးသည်အသက်တော်ရှင်စေသတည်းဟုကြွေးကြော်လျက်ယခုရှိကြပါ၏။ကိုယ်တော်ကျွန်အကျွန်ုပ်၊ယဇ်ပုရောဟိတ်ဇာဒုတ်၊ယောယဒသားဗေနာယ၊ကိုယ်တော်ကျွန်ရှောလမုန်တို့ကိုကားမခေါ်မဘိတ်ပါ။အရှင်မင်းကြီး၏အရာ၌အဘယ်သူနန်းထိုင်ရမည်ကိုကိုယ်တော်ကျွန်အား ပြတော်မမူဘဲ၊ဤအမှုကိုအရှင်မင်းကြီး စီရင်တော်မူပြီလောဟုလျှောက်လေ၏။ အငယ်28မှ40ထိုအခါဒါဝိမင်းကြီးကဘာတရှိဘကိုခေါ်ခဲ့ပါဟု မိန်တော်မူသည့်တိုင်ဘာတရှိဘသည်လာ၍ရှေ့တော်၌ရပ်နေ၏ရှင်မြင်းကလည်းငါအသက်ဝိညာဉ်ကိုခတ်သိမ်းသောဒုက္ခတဲကကယ်နှုတ်တော်မူသောသာရဖျားအသက်ရှင်တော်မူသည့်အတိုင်တင်းဤသားရှောလမုန်သည်ငါအရာ၌စိုးဆံ၍ငါကိုစား နန်းထိုင်ရမည်ဟုဣဒရေလမျိုး၏ဖျားသခင်ဒါဝရဖျားကိုငါတိုင်တည်၍တင့်အားချိန်ဆသည်နှင့်ညီယနေ့ငါပြုမည်ဟုတပံချိန်ဆတော်မူ၏ဘာတရှိမသည်ဥချပြတ်ဝတ်လျက်ရှင်မြင်းအားရှိခိုးလျက်အရှင်ဒါဝိမင်းကြီးသည်အသက်တော်အစဉ်မြဲရှင်စေတည်းဟုမွဲ့ဆို၏ဒါဝိမင်းကြီးကလည်းယေဘရဟိဇာဒုပရောဖက်နာသန် ယောဒသားဘေနာယတို့ကိုခေါ်ခဲ့ပါဟုမိန်တော်မူသည့်အတိုင်းသူတို့သည်ရှေ့တော်သို့ဝင်လာကြ၏ရှင်မြင်းကလည်းတင်တို့အရှင်ဤကျွန်များကိုခေါ်၍ငါသားရှောလမုန်ကိုငါဤမြဲလာတော်ပေါ်မှစီးစေလျက်ဂိဟုံမြို့သို့ဆောင်သွားကြလော့ယေဘရဟိဇာဒုနှင့်ပရောဖက်နာသန်သည်ထိုမြို့မှဗိတ်သိက်ပြီး၍ဣဒရေလရှင်မြင်အရာ၌ချီးမြှောက်ပြီးလျှင် တဘိုးမှုတ်၍ရှောလမုန်မင်းကြီးသည်အသက်တော်ရှင်စေတည်းဟုကြွေးကြော်ကြလော့ထိုနောက်တင်တို့လိုက်လျက်ငါသားသည်လာ၍နန်းထိုင်ရမည်ငါကိုစားရှင်ပြင်ဖြစ်ရမည်ထိုသူကိုဣဒရေလမင်းယူရမင်းအရာ၌ငါခန့်ထားသည်ဟု မိန်တော်မူ၏ယောဒတာဘေနယကအာမင်အရှင်မင်းကြီးကိုးကွယ်သောဘုရားသခင်သာရဘုရားသည်လည်းထိုတို့မိန်တော်မူပါစေသော ထာဝရဘုရားသည်အရှင်မင်းကြီးဘက်မှ ရှိတော်မူသည်နည်းတူရှောလမုန်ဘက်မှရှိတော်မူပါစေသော အရှင်မင်းကြီးဒါဝိဒ်၏ယာဇပလင်ထက်သားတော်၏ယာဇပလင်သည်တာ၍ဘုံကြီးမိအကြောင်းစင်တော်မူပါစေသောဟု ရှင်မြင်းကို ပြန်လျှောက်လေ၏ထိုအခါယေဘရဟိဇာတုပရောဖက်နာသန်ယောဒတာဘေနာယခေရတိလူပေလတိလူတို့သည်ထွက်၍ရှောလမုန်ကိုဒါဝိမင်းကြီး၏ မြင်းလန်းပေါ်မှစီးစေလေဂိဟုံမြို့သို့ဆောင်သွားကြ၏ယေပရောဟိဇာဒုတ်သည်တဲတော်တဲကစီဘူးကိုယူ၍ရှောလမုန်ကိုဗိသိက်ပေးပြီးမှသူတို့သည်တဘိုးမှုတ်၍ရှောလမုန်မင်းကြီးသည်အသက်တော်ရှင်စေသည်ဟု လူအပေါင်းတို့သည်ဟစ်ကြော်ကြ၏လူအပေါင်းတို့သည်တီးမှုတ်လျက် နောက်တော်သို့လိုက်၍မြေကြီးကွဲမတက်ရှိသည့်တိုင်အောင် အလွန်ဝမ်းမြောက်သောအတန်ကို ပြုကြ၏ အငယ်51မှ58အဒေါနီယနှင့်သူ၏အပေါင်းဖော်တို့သည် စားတော့ပွဲပြီးသောအခါ ထိုအတန်ကိုကြားကြ၏တဘိုးမုတ်တန်ကိုရွာပကြားလျင်တမျိုးလုံးအုပ်အုပ်ကျက်ကျက် ပြုတံကားအဘယ်သို့နည်းဟုမေးစဉ်ပင်ယေဘရဟိအဗျာတာဤသားယောနသန်သည်လာလျင်အဒေါနီယကဝင်ပါတင်းသည် လူကောင်းဖြစ်၍ကောင်းသောတရင်ကို ကြားပြောလိမ့်မည်ဟုဆိုလျင်ယောနသန်ကအကယ်စင်စစ်ငါတို့အရှင် ဒါဝိမင်းကြီးသည်ရှောလမုန်ကို ရှင်မြင်းအရာ၌ခန့်ထားတော်မူပြီး ရှင်မြင်းသည်လည်းယေဘရဟိဇာတုပရောဖက်နာသန်ယောဒတာဗေနာယခေယတိလူပေလတိလူတို့ကိုရှောလမုန်နှင့်အတူစေလွတ်တော်မူ၍မြင်းလာတော်ပေါ်မှ စီးစေကြပါပြီယေဘရဟိဇာတုနှင့်ပရောဖက်နာသန်တို့သည်ရှောလမုန်ကိုဂိဟုံမြို့၌ရာဇဗိသိက်ပေးပါပြီ ထိုမြို့မှဝမ်းမြောက်စွာလာပြန်၍တမြို့လုံးအုတ်အုတ်ကျက်ကျက်သောအသံကို ကိုယ်တော်ကြားရပါ၏။ရှောလမုန်သည်လည်းရာဇပလ္လင်တော်ပေါ်မှာထိုင်ပါ၏။ရှင်ဘုရင်၏ကျွန်တို့သည်လည်း၊တို့အရှင်ဒါဝိဒ်မင်းကြီးကို ကောင်းကြီးပေးခြင်းငှါသွား၍၊ဘုရားသခင်သည်ရှောလမုန်၏နာမကိုခမည်းတော်၏နာမထက်သာ၍ချီးမြှောက်တော်မူပါစေသော။ သူ၏ရာဇပလင်ကိုခမည်းတော်၏ရာဇပလင်ထက်တာ၍ဘုံကြီးမိအကြောင်းစီရင်တော်မူပါစေသောဟုလျှောက်လျင်ရှင်မြင်းသည်တလွန်တော်ပေါ်မှဥချလျက်ငါသည်ကိုမျက်စိနှင့်မြင်စေခြင်းငှာငါနန်းပေါ်မှထိုင်ရသောသူကိုယနေ့ပေးသနာတော်မူသောဣဒရေလမျိုး၏ရှင်မြင်းသာရဘုရားသည်မင်္ဂလာရှိတော်မူစေတည်းဟု မိန်တော်မူကြောင်းကိုအဒေါနိယအားပြန်လျှောက်လေ၏ အငယ်49မှ53ထိုအခါအဒေါနိယနှင့် ပေါင်းဖော်သောလူအပေါင်းတို့သည်ကြောက်ရွံ့သဖြင့်ထ၍တယောက်တခြားစီတွားကြ၏အဒေါနိယသည်လည်းရှောလမုန်ကို ကြောက်သဖြင့်ထသွား၍ရစ်ပလင်ဥချိုတို့ကိုကင်လျက်နေ၏အဒေါနိယသည်ရှောလမုန်မင်းကြီးကိုကြောက်၍ရစ်ပလင်ဥချိုတို့ကိုကင်လျက် ရှောလမုမင်းကြီးသည်ကျွန်တော်ကိုမကွက်မြင့်မိအကြောင်းယနေ့ချိန်ဆိုတော်မူပါစေဟုဆိုကြောင်းကိုရှောလမုအားလျှောက်လေတော့ရှောလမုကသူသည်လူကောင်းဖြစ်လျင်စံရှိတပင်မျှမြေတို့မကြရအပြစ်ရှိလျင်အသေးခံရမည်ဟု အမိန်တော်ရှိ၍လူကိုစေလွတ်သည်ဖြင့်အဒေါနိယကိုရစ်ပလင်မှခေါ်ခဲ့သည့်တိုင် သူသည်လာ၍ရှောလမုန်မင်းကြီးရှေ့မှဥချလေ၏ရှောလမုန်ကလည်းတင့်အိမ်သို့သွားလော့ဟု မိန်တော်မူ၏